ဂါထာခဏနဲ့နဲ့ပဲပါပါတယ်ရှေးဆရာတော်ရင်းမြစီတင်ထားတဲ့ဂါထာတွေပဲများပါတယ်ယံဒုံနိမိတံအဝမင်္ဂလင်စယောသာမနာဘောတကုဏတတတောပါပကဟောဒုတ်တုပိနံအကန္တံဗုဒ္ဓ ानु ဘာဝေနဝိနာသမင်တုပထမဆုံးအခုစာအုပ်တွေကအမှန်ရိုက်ထားတဲ့စာအုပ်တွေဆိုတော့ဒကာကြီးတို့အနေနဲ့တော့အဖြတ်မမှားဘူး ဦးဇင်းတို့ဘုန်းကြီးကျောင်းနေအနေနဲ့တော့အဖက်ကတော်တော်ကိုဒီခါထာမှာလည်းစိတ်ပြည့်စရာတွေတွေ့ရတယ်။ယန္တုန်ိမိတ်တာဝမင်္ဂလိစရောသမနာပေါ်အဲ့ဒီမှာတော့တက်ပြီးတော့ဖြန့်နေကြတယ်။ဒါကြားလဲကြားဘူးကြားလိမ့်မယ်ထင်ပါတယ်။နော်ဟိုတခါကြီးတို့အိမ်ဆွမ်းတို့ဘာလို့ပြင်ကျွေးလို့ရွတ်တဲ့ခါမှာတစ်ခါတလေအဲ့လိုဖြတ်တာလေကြားရင်ကြားဘူးလိမ့်မယ်။အဲ့ဒါကတော့တော်တော်ကိုခွင့်လွှတ်စရာမကောင်းတဲ့ဖြတ်တောက်နည်းမျိုးပေါ့။အခုစာစာအုပ်ထဲမှာရိုက်ထားတဲ့အတိုင်းတစ်ကြောင်တစ်ခါဖြတ်တာဒါမှပုံမှန်ပါ။ ယံဒုန်နိမိတံအဝမင်္ဂလင်စာယောသမနာဘောတကုဏတတတောပါပကဟောဒုတုပိနံအကန္တံဗုဒ္ဓ ानु ဘာဝေနဝိနာသမင်တုဝိနာသမင်တုလို့ဒီလိုမဖတ်ရပါဘူးဝိနာသမင်တုလို့ဒီလိုဖတ်ဝိနာသမင်တုလို့ဖတ်လိုက်ရင်မလိုချင်တဲ့တခြားအနက်အိပဲရောက်သွားနိုင်ပါတယ်ဝိနာသမင်တုကဝိနာတံအင်တုလို့ဒီလိုပုတ်ဖြတ်ရပါဒီမကသဘောမှာသွားပြီးတော့ သေးသေးတင်ဖြစ်ရပါတယ်အဲ့ဒီသေးသေးတင်ကမဖြစ်ပြီးတော့ကိုအေနဲ့သွားတွဲလိုက်တော့ကိုတဝီထိုးကိုအေလို့ပဲဆိုလို့ခေါ်ပါတယ်အေနဲ့သွားတွဲလိုက်တော့ကိုမေလို့ဖြစ်သွားတာအဲ့တော့ဝိနာသမင်တုဝိနာတံပျက်စီးခြင်းတို့အင်တုရောက်ပါစေကုန်တည်းမကောင်းတဲ့နမိတ်တို့မကောင်းတဲ့မင်္ဂလာတို့ဒီငှက်ဆိုးတွေဘာတွေရဲ့အတန်တို့ဘာလို့ပေါ့လေဒီလိုဟာတွေကပျက်စီးခြင်းတို့ရောက်ပါစေတည်းဒီလိုဒီလိုဆန္ဒပြုတဲ့ဂါထာပါအကယ်၍ဝိနာသမင်တုလို့ဆိုလိုက်ရင်တော့ဒီအိဗယ်မျိုးအဲတိတ်မထွက်တော့ဘူး တမျိုးအဓိပ္ပာယ်ထွက်သွားလိမ့်မယ်ဒါကြောင့်မို့ဝိနာတမင်တူလို့ဒီလိုဖတ်မှကောင်းပါတယ်ယံဒုန်နိမိတံအဝမင်္ဂလင်စယောသမနာပောတကုဏတတတ္ထော ပပကဟောဒုတ်တုပိနံအကန္တံဓမ္မာနုဘာဝေနဝိနာသမင်တုယံဒုန်နိမိတံအဝမင်္ဂလင်စယောသမနာပောတကုဏတတတ္ထောပပကဟောဒုတ်တုပိနံအကန္တံတံဃာနုဘာဝေနဝိနာသမင်တု ဒုက္ခပတ္တာသနိဒုက္ခဘယပတ္တာသနိဘယသောကပတ္တာသနိသောကဟွန်တုတပေတိပါဏိနောပတ္တာဆိုတဲ့ပုဒ်တွေမှာပါတော့နှလုံးနဲ့ဥစ္စလို့စာအုပ်တွေမှာရှိပါတယ်နှလုံးနဲ့ရှိတာပို့ပြီးတော့ကောင်းပါတယ်ဒါကြောင့်မို့ဒုက္ခပတ္တာဘယပတ္တာသောကပတ္တာလို့ဒီအတ္တတန်ထင်အောင်ရွတ်ရပါတယ်ဣတ္တဝတ္တာသအံမိဟိအံပတံပုံညတံပတံ ဒီမှာလည်းပဲဤကိုတောင်းဖို့တတ်တဲ့အတွက်ကြောင့်မို့ဣတ္တဝတ္တာလို့ဒီလိုထွက်ပါတယ်တဗ္ဗေဒေဝာနုမောဒန္တုတဗ္ဗတံပတ္တိတိဋ္ဌိယဒါနံတဒံတုတတ္ထာယအဲ့ဒီမှာတရာယလို့ဖတ်လို့ရှိရတယ်ဗမာစကားပြောတဲ့အခါမှာတော့ဟာဒီပုဂ္ဂိုလ်ကတရာကောင်းတယ်တရာတရားကောင်းတယ်နော်ဒီလိုပြောကြပါတယ်အဲစကားပြောတဲ့အခါမှာတော့ဗမာစကားအနေနဲ့အဲ့လိုပြောပြီးမယ်လို့ပါဠိပုဒ်တစ်ခုအနေနဲ့ဖတ်တော့မယ်ဆိုရင်ဒါကိုတရာယလို့မဖတ်ရပါဘူးတတ္ထာယလို့သူရှိတဲ့အတိုင်းပဲဖတ်ရပါ တရားရလို့ဖတ်လိုက်ရင် အောက်ကတောက်ဆိုင်မပါဘဲနဲ့ဖတ်တယ်လို့ဖြစ်ပါတယ်ဒါနံတဒန္တုတတ္တာယသီလံရက္ခန္တုတပ္ပတာဘာဝနာပိရတာဟွန်တုကိသန္တုဒေဝတာကတာဒါနတ်တွေကိုပြန်ပို့တဲ့ခါတာပါဟိုးအစားတော့ကနတ်တွေကိုပင့်ပြီးတော့ပြည့်ရွတ်လာခဲ့ရောအခုဒီနောက်ဆုံးကုံကံဤကြတော့နတ်တွေကိုဒါပြန်ပို့တော့ပြန်ပို့တဲ့ခါတာဒါနံတရန္တုတတ္တာယသီလံရက္ခန္တုတပ္ပရာ ဘာဝနာပိရတာဟွန်တုကိသန္တုဒေဝတာကတာသဗ္ဗေဗုဒ္ဓဗလပတ္တာပစ္စည်းကာနိသယံဗလံဒီမှာလည်းပဲပတ်ဆောင်မှာရပင်းတဲ့ပစ္စည်းကာနိသလို့မဖတ်ရအောင်နော်ပစ္စည်းကာနိသလို့ဒီလိုဖတ်ရပါတယ်အရဟန္တာနိသတိဇေနရက္ခံဗန္ဒာမိတပ္ပတောယံကိစီဝိတံဣဒဝါဟုရံဝါတကေတုဝါယံရတနံပဏိတံ နနောတမံအဋ္ဌိတထာဂတိနာဣဒံပိဗုဒ္ဓေရတနံပဏိတံဣတိနသစ္စေနသူဝတိဟောတုယံကိဉ္စီဝိတံဣဒဝါဟုရံဝါတခေတုဝါယံရတနံပဏိတံနနောတမံအဋ္ဌိတထာဂတိနာဣဒံပိဓမ္မေရတနံပဏိတံဣတိနသစ္စေနသူဝတိဟောတု ယံကိဉ္စီဝိတံဣဒဝါဟုရံဝါတဂေတုဝါယံရတနံပဏိတံနာနောတမံအဋ္ဌိတထာဂတိနာဣဒံပိတံခေရတနံပဏိတံဣတိနသစ္စေနသူဝတိဟောတုဘဝတုတဗ္ဗမင်္ဂလံရက္ခန္တုတဗ္ဗဒေဝတာဘဝတုတဗ္ဗမင်္ဂလံလို့လည်းဒါရွတ်ကြပါတယ်ဟိုတုကဥဒ္ဒလို့ဝိဘတ်လို့ခေါ်တဲ့အစိပ်အပိုင်း ဘဝဆိုတာကတော့ကိုဓာတ်လို့ခေါ်တဲ့စိတ်ပိုင်းဒီနှစ်ခုတွဲတော့ကိုဓာတ်နဲ့ဝိပဿနာကိုခွဲပြီးတော့ရွတ်ရမယ်ဆိုတဲ့ယူဆချက်ရှိတဲ့ဆရာတော်များလည်းရှိပါတယ်။ဒါကဘဝတူလို့လည်းရွတ်ကြပါတယ်။သုံးလုံးဖြစ်တဲ့တရားကိုဖျက်မရွတ်သင့်ဘူးဆိုတဲ့အယူဆအရဆိုတော့ဘဝတုလို့ရွတ်တာကောင်းပါတယ်။နော်ဂိသတုဂိသတုလို့ဦးဇင်းတို့မရွတ်ဘူးဂိသတုလို့ရွတ်တယ်။အဲ့ဒီအဲ့ဒီလိုပေါ့လေဒီမှာလည်းဘဝတုလို့ရွတ်ရင်လည်းဒါပြီးဦးဇင်းတို့ကဒါပြီးတော့ကြိုက်ပါတယ်။အဲဘဝတုလို့ရွတ်တဲ့ပုဂ္ဂိုလ်ကိုမှားတယ်လို့တော့ ဒါမဆိုးနိုင်ပါဘူးဘဝတုတပ္ပမင်္ဂလံရခန္တုတပ္ပထေဝတာတပ္ပဗုဒ္ဓ ानु ဘာဝေနတဒါတုခိဘဝန္တုတေဘဝတုတပ္ပမင်္ဂလံရခန္တုတပ္ပထေဝတာတပ္ပဓမ္မာနုဘာဝေနတရာဒုက္ခိဘဝန္တုတေဘဝတုတပ္ပမင်္ဂလံရခန္တုတပ္ပဒေဝတာတပ္ပတံဃာနုဘာဝေနတရာဒုက္ခိဘဝန္တုတေ မဟာကာရုဏိကောနာထောဟိတာယတဗ္ဗပါဏိနံပုရိတဝါပါရမီတဗ္ဗအဲ့မဲ့နောက်ကတောင်းဘူးပါဆွဲရှိတော့ကိုတောင်းဘူးတတန်ရောတာဝုံဘူးရောဝရောသုံးတန်ထွက်တာပုရိတဝါလို့မထွက်ပဲနဲ့ပုရိတဝါလို့ဒီလိုထွက်ပါတယ်ပုရိတဝါပါရမီတဗ္ဗပတ္တောတံဘောဓိမုဒ္ဓမံတေတေနသစ္စာဝိဇေနတုဋ္ဌိတေဟောတုတပ္ပရာ ဒီဂါထာကတစ္ဆာဆိုပြီးတော့တတ္တဝါတွေချမ်းသာပါစေတတ္တဝါတွေမဟုတ်သင်အားချမ်းသာခြင်းဖြစ်ပါစေလို့ဒီလိုဆန္ဒပြုတဲ့ဂါထာပေါ့ဒီဂါထာလည်းပဲအလွန်သုံးကြပါတယ်ဟိုတစုံတယောက်ချမ်းသာစေခြင်းလို့ကိုကရွတ်ဆိုပေးခြင်းတဲ့အခါမှာတခြားတစ္ဆာလည်းမဆိုခြင်းဘူးဆိုရင်ဒီတစ္ဆာပဲဆိုပြီးတော့ရွတ်ပေးနေပါတယ်ဒီမြတ်စွာဘုရားဟာအလုံးစုံသောတတ္တဝါတွေအတွက်ပါရမီတော်တို့ကိုဖြည့်ကျင့်ပြီးတော့ဒီ မြတ်စွာဘုရားဖြစ်သူရောက်တော်မူလာပါတယ်ဒီလိုဆိုရတဲ့တစ္ဆာစကားကြောင့်သင်အားချမ်းသာခြင်းဖြစ်ပါစေအမြဲတမ်းချမ်းသာခြင်းဖြစ်ပါစေလို့ဒီလိုဆန္ဒပြုတဲ့အခါထားပါဒါတစ္ဆာဆိုရင်တဲ့ခါမှာဒီကထာအလွန်ကောင်းပါတယ်ဇယံတော့ဗောဓိယာမူလေတက်ကြနံနန္တိဝတ္တနောဧဝမိဝဇယောဟောတုဇယတုဇယမင်္ဂလေအပရာဇိတပန်လင်ကေအပရာဇိတလို့ဖတ်ရပါမယ် အဲ့ဒီအပရာဇိတမှာလည်းပဲများသောအားဖြင့်ပါးစောက်မှာပါးစောက်နှလုံးနဲ့ရင်းမိတတ်ကြပါတယ်ဒါလေးလည်းသတိထားဖို့ကောင်းပါတယ်တို့တို့ကဘာအေးကရိုက်တဲ့ပြေကြီးတီကာမှာတောင်မှနေတရပြေကြီးတီကာဏီထမ်းမှာပါးစောက်တွေးပေါ်ပါးစောက်နှလုံးနဲ့